အစိန်နေယအစိန်နေယအပမေယအပမေယမကြမ်းစမနိုင်စင်နိုင်ကောင်းသောဘုံတော်ဘာဝနာန္ဒနှင့်လုံအောင်သောပြည့်စုံတော်မူပေသောမြတ်စွာဘုရားအရဟံလွန်ကဲထွန်းမြတ်သော သီလဂုံသမာဓိဂုံပညာဂုံဝိမု ക്തി ဂုံ ဝိမု ക്തി ညာဏရတနာအကုန်လုံးနှင့်ပြည့်စုံတော်မူသောကြောင့်လူနာယမသတ္တဝါအပေါင်းတို့၏ပူဇော်ထုကိုခံတော်မူလိုက်ပေသောမြတ်စွာဘုရားအရဟံဝါဒနာနှင့်တကွာ1500ကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူပေသောမြတ်စွာဘုရားအရဟံ လောဘဒေါသမောဟအစရှိသောကိလေသာယံသူတို့ကိုပယ်တတ်တော်မူပြီးသောမြတ်စွာဘုရားရဟံသံဃာစိတ်တောက်ကံတို့ကို ချိုးပြတော်မူပြီးသောမြတ်စွာဘုရားအရဟံမြတ်မောမြတ်ွယ် အကျဉ်းခါသိစင်ကြယ်၍စိတ်ွယ်ရာမရှိတော်မူသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသစ္စာလေးပါးခါသိသောတရားတို့ကိုသူတော်ဘာထံနိမခမဲကိုယ်တိုင်ညာဟောစွာဖြင့်စုံစမ်းဖွေကြကမင်္ဂစွာသိတော်မူပေသောမြတ်စွာဘုရားဝိဇာသရဏတံပါဏော ဝိဇာမီသောဉာဏ်တုသုံးပါဉာဏ်တု၈ပါးသရဏမီသော အခြေခံခြင်းတရား15ပါးတို့နှင့်ပြည့်စုံတော်မူပေသောမြတ်စွာဘုရားသုဝတ္တောတတ္တဝါတို့အားအကျိုးများကြောင့်ဟုံးမှန်သော စကားကောင်းကိုသာရွတ်ဆိုတော်မူရပေသောမြတ်စွာဘုရားသုဝတ္တောမဂ္ဂင်စစ်ဖြာ ဖြစ်နေသောမူအရာဖြင့်ကောင်းစွာသွားခြင်းကောင်းစွာဖြစ်ခြင်းရှိတော်မူပေသောမြတ်စွာဘုရားလောကဝိရုလောကရဲ့အကြောင်းအရာအလုံးစုံကိုအကောအစဉ်သိမြင်တော်မူပေသောမြတ်စွာဘုရားအနုတ္တရောအမြင့်မြတ်ဆုံးဖြစ်သောသီလဂုံသမာဓိဂုံပညာဂုံဝိမု ക്തി ဂုံ ဝိမု ക്തി ဉာဏသဒ္ဒနာအကုန်တို့နှင့်ပြည့်စုံတော်မူသောကြောင့်လောကရာအလုံး၌အမြင့်မြတ်ဆုံးဖြစ်တော်မူပေသောမြတ်စွာဘုရားဝိသဓမ္မတာရတိယင်ကြီးလိမ္မာပညာအသိမရှိကြသေးမပြီးဝသေးရဲ့သုံးမပေလိုက်သောပုဂ္ဂိုလ်တို့ဟာယင်ကြီးလိမ္မာပညာကြည့်ဝအချိုးကြအောင် သုံးမသွန်သင်တော်မူရပေသောမြတ်စွာဘုရားအနုတ္တရောပုရိသဓမ္မပါရတိသုံးမရိုက်သောပုဂ္ဂိုလ်တော်ဟာညွန်ကြားသွန်သင်ပဲ့ရင်သုံးမမူ၌အတုမရှိအမြတ်ဆုံးဖြစ်တော်မူပေသောမြတ်စွာဘုရားပဋ္ဌာရိဝမနုဿာနံချမ်းသာရအကြောင်းလမ်းကောက်ညွန်ပြသုံးမတော်မူရ၍လုံနာတို့၏ ဘုရားမြတ်စီဖြစ်တော်မူလေတော်မြတ်စွာဘုရားဘုရားတရားလုံးစုံကိုအကုန်ပြီးတော်မူလေတော်မြတ်စွာဘုရားဘဂဝါဘုံတော်နာနာကံတော်နာနာညာတော်နာနာတကုတော်နာနာတို့နှင့်လုံးဝအုပ်သောပြည့်စုံတော်မူပေသောမြတ်စွာဘုရားအရဟံသာရှိသောကိုးပါးသောဂုဏ်တော်ဆေပါးသောဂုဏ်တော် အနန္တဂုဏသောကျေးဇူးတော်ပေါင်းတို့နှင့်ပြည့်စုံတော်မူသောတတော်ထင်ရှားသဗ္ဗညုမြတ်စွာဘုရားကိုဘုရားစီတော်သည်ယုသည်မြတ်နိုးလက်ဥမိုး၍ရှိခိုးပူဇော်ဖုံးမြော်မှန်လျော့ကရောပါဤမြတ်စွာဘုရားအာနုအာ ဂဝတာမြတ်စွာဘုရားသည် အခါတော်ဟောကြားသောဓမ္မတရားတော်သည်သက္ခာတော်ကိလေသာငြိမ်းချမ်းကောင်းမွန်မင်္ဂလာစွာဟောသောတရားတော်မြတ်ပါပေတကား။သာနေတိကောကျင့်ကြံအားထုတ်လင်မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်သောတရားတော်မြတ်ပါပေတကား။ ကာလီကောအချိန်ခွင့်မဆိုင်လင်ပဲအသင်လည်းငင်းချက်ချင်းကျုပ်ပေရတော့တရားတော်မြတ်ပါပေတကားအေဟိပါတိကောလာပါကြည့်လဲပါလာပါကြည့်လဲပါဟုကျင့်ကြံအားထုတ်ရန်ဖိတ်မှန်တိုက်တွန်းတိုက်တော်တရားတော်မြတ်ပါပေတကားပါနေကောမိမိတဏ္ဍာ၌တည်အောင် ကျင့်ဆောင်တိုက်တော်တရားတော်များပါပေတကားပစ္စတံဝိဒါဘဝိညူဤတရားမြင်သိသည့်ပညာရှိရှိပါအရိယာများသာလင်ကိုကိုတရားနှင့်ကိုအတိအတိသိမြင်ခံစားရသောတရားတော်များပါပေတကားဝါခာတအစရှိသောဤဂုဏ်တော်၆ပါးနှင့် ပြည့်စုံတော်မူသောမဲ့လေးပါးဖို့လေးပါးနိဗ္ဗာန်ပရိယအပြင်ေဘာသောတရားတော်များကိုဗျာဒီတော်သည်ရိုသေမြန်တို့လက်အုံမိုး၍ဒီခိုးပူဇော်ဖူးမြော်မှလျော်ကတော်ပါဤဖရာသာဓုသာဓုသာဓုဘဂဝါတော် မြတ်စွာဘုရား၏သာဝကသံဃောတတိတာပေါင်းသံဃာတော်သည်သုပတိပန်သော လောဘဒေါသမောဟကင်းကြောင့်သီလသမား၏ပညာခြင်းကောင်းကိုကောင်းစွာကျင့်တော်မူသောသံဃာတော်မြတ်ပါပေတကားဥဇုပတိပါနော ကိုနှုတ်စိတ်ထားကောက်သုံးမကင်းအောင် ကြောင်စင်းမှန်ကန်စွာကျင့်တော်မူသောသံဃာတော်မြတ်ပါပေတကားညာယပြိပါနောဆင်းရဲငြိမ်းရန်နိဗ္ဗာန်လို့ငါသင်လျောစွာကျင့်တော်မူသောသံဃာတော်မြတ်ပါပေတကားကာမိစေပြိပါနော သူများကပြုသည်ယိုလေမှုနှင့်သင်နှင့်ထိုက်တအောင်ကျင့်ကြံတော်မူသောသံဃာတော်မြတ်ပါပေတကား အာဟုနေရောအရာဝိမတော်လဲဆောင်းလာ၍ဘေလူပူဇော်တိုင်းဘေလူဒီကိုခံရတော်မူတိုင်းသောသံဃာတော်မြတ်ပါပေတကားဘာဟုနေရောရှင်းမြန်တို့အားသည်ဧည့်သည်များအတွက်အထုပြုပြင်ထားသော စာကောင်းသောပွဲများကိုယ်တော်လဲပေလူမှုသော၌ခံယူတော်မူလိုက်သောသံဃာတော်မြတ်ပါပေတကား ယကိနေရောနောင်တမလွန်လောက၌ကောင်းကျိုးရမည်ဟုယုံကြည်၍ပေလူသည်ကိုအာယုတော်မူတိုင်းသောတန်ဃာတော်မြတ်ပါပေတကားအင်းဇလိကရဏီယောကောင်းကျိုးချမ်းသာမှန်စွာရမည်ဟုယုံကြည်မျှော်ကိုလျက်လက်အုံမိုး၍ရှိခိုးတိုက်သောသံဃာတော်မြတ်ပါပေတကားအနုတ္တရံပုညခေတံလောကသာ ကောင်းမှုမျိုးကို စိုက်ပျိုးရန်လုံးဟာတတ္တဝါအပေါင်းဤအကောင်းဆုံးလေယာမြေဖြစ်တော်မူသောသံဃာတော်များပါပေတကားသုတ်တိပန္နာအစရှိသောဤကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောမဂ္ဂတံပုဂ္ဂိုလ်၄ပါးဖလတံပုဂ္ဂိုလ်၄ပါးအပြင်၈ပါးသော အရိယာပုဂ္ဂိုလ်ပေါင်းသံဃာတော်များကို တရားတွေတော်သည်ရိုသေမြန်တို့လက်အုံမို့၍ရှိခိုးပူဇော်ဖူးမြော်မှန်လျော့သရောပါဤအရှင်ဘုရားသာဓုဘုဒ္ဓသောဘဂဝါဘောရယဓမ္မံဒေတိသောဘဂဝါကျွန်ုပ်တို့များ၏ အာထာကုဝေယစေဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဘုရားသစ္စာလေးပါးအမှန်တရားကို ပိုင်းခြားခြင်းနှင့်သိမြင်တော်မူပြီးပြီဖြစ်၍ဘောရာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူပင်သိမြင်ကြပါစေခြင်းကြို့ငှာဓမ္မံသစ္စာလေးရန်တရားမှန်ကို ဧတေတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဓမ္မဂုဏ်တံသတ္တတင်ရှာထိုမြတ်စွာဘုရားကိုအဟံကျွန်ုပ်သည်ဝနာမိယောတိမြနိုးလည်းမို့၍ရှင်ကိုပူဇော်ပါ၏အရှင်ဘုရားသာဓုသာဓု ဒန္တောသောဘဂဝါဓမ္မထာယဓမ္မံဒေသိတိသောဘဂဝါကျွန်ုပ်တို့များဤအာသာကိုဝေယစီဖြစ်တော်မူသောထုံမြတ်စွာဘုရားသည်ဒန္တောမြင်ကြတွေ့ရာကြံသိရာမှကိလေသာညစ်ကြေးကင်းစင်ဝေးလျက်ယဉ်ကျေးတော်မူပြီးသည်ဖြစ်၍ဓမ္မထာယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာ ဣလေသာညေကျေကင်းစင်ဝဲလျက်ယဉ်ကျေးကြပါစေခြင်းကျိုးငါဓမ္မံယဉ်ကျေးစေရန်တရားမှန်ကိုဒေသေတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏ဓမ္မဂုဏ်တံသတ္တောတင်ရှားထုံမြတ်စွာဘုရားကိုအာကျွန်ုပ်သည် ဝနာမိ ယိုဒီညာနောလောမိုး၍ရှိခိုးပါ၏အရှင်ဘုရားသာသာဗန္တောသောဘဂဝါသမထာယဓမ္မတိသိတိသောဘဂဝါကျွန်ုပ်တို့မြတ်၏အာထာကိုဝေယစီဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဗန္တောဂါရသာသာ အလှုပ်ရှားကင်းလျက်ငြိမ်သက်ငြိမ်တော်မူပြီဖြစ်၍သမထာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာငြိမ်သက်ငြိမ်ကြပါစေခြင်းကြောင့်ငါဓမ္မငြိမ်သက်စေရန်တရားမှကိုတေတေတီကရုဏာရှိသောပညာအပြင် ဟောကြားတော်မူခဲ့ပါ၏ဓမ္မဂုဏ်တံတတ်တော်တင်ရှားထုံမြတ်စွာဘုရားကို အာကျွန်တော်သည်ဝနာမိယိုသည်မြတ်တို့လက်အုံမိုး၍ရှိကိုပူဇော်ပါ၏အရှင်ဘုရားဒိဏောသောဘဂဝါတရဏာယဓမ္မံဒေသေတိသောဘဂဝါကျွန်ုပ်တို့မြတ်၏အာထာကိုဝေယစီဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဒိဏောဩဃာလေးရာ သန္တရာဤဟိုမာကံရောက်နိဗ္ဗာန်ပေါအောင် ကုမြောက်တော်မူပြီးသည်ဖြစ်၍တရဏာယတတ္တဝါများကျွန်တော်တို့အားလည်းအလားတူစွာ ကုမြောက်ကြပါစေခြင်းကြောင့်ဟာဓမ္မံကုမြောက်စေရန်တရားမှန်ကိုဒေသေတိကရုဏာရှင်သောအပညာအပြင်ဟောကြားတော်မူခဲ့ပါ၏ဓမ္မဂုဏ်တံသက်တော်ထင်ရှားတော်မြတ်စွာဘုရားကို အာကျွန်ုပ်သည်ဝနာမိ ယောဇဉ်များတို့လက်အုံမိုး၍ရှ िख ိုးပူဇော်ပါ၏အရှင်ဖျားပရိနိဗ္ဗုတောသောဘဂဝါပရိနိဗ္ဗာနာယဓမ္မဒေသိတိသောဘဂဝါကျွန်ုပ်တို့အများဤအာတာကိုဝေယစေဖြစ်တော်မူသောတုံမြတ်စွာဘုရားသည် ပရိနိဗ္ဗုတောကိလေသာခသိအလုံးစုံငြိမ်းကြီးသည်ဖြစ်၍ ပရိနိဗ္ဗာန်ယသတ္တဝါများကျွန်တို့အားလည်းအလားတူစွာကိလေသာခါသိငြိမ်းကြပါစေခြင်းအကျိုးငါဓမ္မံကိလေသာငြိမ်းရန်တရားမှန်ကိုတေသေးတည်းသုနာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေ၏ဓမ္မဂုဏ်တံသက်တော်သင်ရှားထုံမြတ်စွာဘုရားကိုအာကျွန်ုပ်သည်ဝန္ဒာမိ ယူသည်မြန်တို့လက်အုံမိုး၍ရှိခိုးပူဇော်ပါ၏အရှင်ဘုရားသာသာ